အခန်းကြီး73အငယ်1မှ30မောရှိကိုခေါ်၍ဣဒရေလအမျိုးသားတို့တွင်အူဖွာသောသူ လူဖြစ်စေတရိษံဖြစ်စေတာဟုအပေါင်းတို့ကိုငါအဖို့တန်ရှင်းစေလောငါဥစ္စာဖြစ်ကြသည်ဟု မိန်တော်မူ၏မောရှိကလည်းတင်တို့သည်ကြုံခံနေရာအေဂုတ်ပြည်မှ ထွက်သွားသောဤနေ့ရက်ကိုအောက်မေ့ကြလောဂရဖျားသည်အာကြီးသောလက်တော်ဖြင့်တင်တို့ကိုထိုပြည်မှ နှုတ်ဆောင်တော်မူပြီတဆေးပါသောမုံကိုမစားရအဘိဗလယနေ့၌ပင်တင်တို့သည် ထွက်လာကြပြီတင်တို့အားပေးခြင်းကဘိုးဘေးများ၌သာဝရဖျားကျိန်ဆိုတော်မူသောပြီခာနနိလူဟိတ်တိလူအာမောရိလူဟိဝိလူယေဗုတိလူတို့နေရာဒီဟုသောနို့နှင့်ပြားရည်စီးသောပြည်သို့ပို့ဆောင်တော်မူပြီးမှယခုလတွင် သင်တို့သည်ဤဝတ်ကိုပြုရကြမည်။ခொနည်းပတ်လုံးတဆေးမပါသော မုံကိုစားပြီးမှခொနည်းမြောက်သောနေ့တွင်အာရဖျားဖို့ပွဲခံရကြမည်။တဆေးမပါသောမုံကိုစားရသောခொနည်းပတ်လုံးသင်တို့၌တဆေးကို မတွေ့မမြင်ရ။သင်တို့နေသော အရရတို့၌လည်းမတွေ့မမြင်ရ။ငါတို့သည်အဂုတ်ထုပြည်မှ ထွက်သောကာလသာရဖျား ပြုတော်မူသော ကျေးဇူးတော်ကြောင့်ဤသို့ပြုရ၏ဟု ထိုနေ့၌သားမြေးတို့အားကြားပြောရမည်ဒါဝရဘုရား၏တရားသည်တင်ဤနှုတ်၌တည်မိအကြောင်းဤအရာသည်တင်ဤလက်၌လက္ခဏာတက်သည်တင်မျက်စိကြားမှာအောက်မေ့ဖို့ရာဖြစ်ရမည်အာကြီးသောလက်တော်ဖြင့်ဒါဝရဘုရားသည်တင့်ကိုအေဂုတုပြည်မှနှုတ်ဆောင်တော်မူပြီးထိုကြောင့်စီရင်တော်မူသောဤထုံးစံကို မိမိအချိန်၌နှစ်စဉ်အတိုင်းစောင့်ရကြမည်အငယ်7မှ16တင်တို့၌၎င်းဘိုးဘေး၌၎င်းကျင်းဆိုတော်မူသည့်အတိုင်းသာဝရဘုရားသည်တင်တို့ကို ပို့ဆောင်၍ထိုပြည်ကို ပေးသနာတော်မူသောအခါတင်တို့၌ဥပွားသောသားအပေါင်းတို့နှင့်တင်တို့၌ရှိသောတရိษံတို့၏တာဝုအပေါင်းတို့ကို သာဝရဘုရား အဖို့အတိအချာ ခွဲထားရကြမည်အထီးရှိသည်များတို့သည်ထာဝရဘုရား၏ဥစ္စာ ဖြစ်ရကြမည်မြဲမ၌အူဖွာသောမြဲတငယ်ကိုတိုးတငယ်နှင့်ရွေးရမည်မရွေးလိုလျင်မြဲတငယ်လေပင်ကို ချိုးရမည်လူသားတို့တွင်တာဟုအပေါင်းကိုရွေးရမည်နောင်ကာလ၌တင်းသားကလည်းအဘယ်သို့နည်းဟုမေးမြန်းလျင်တင်ကလည်းကျွန်ခံနေရာအေဂုတုပြည်မှ ထာဝရဘုရားသည်အားကြီးသောလက်တော်ဖြင့်ငါတို့ကိုနှုတ်ဆောင်တော်မူ၏။ဖာရောဘုရင်သည်ငါတို့ကို အလွယ်တကူမလွှတ်ဘဲနေသောအခါ၊အဲဂုတ္တုပြည်၌လူဖြစ်စေ၊တိရစ္ဆာန်ဖြစ်စေ၊သားဦးအပေါင်းတို့ကိုထာဝရဘုရားကွပ်မျက်တော်မူ၏။ထိုကြောင့်၊အဦးဘွားသောတိရစ္ဆာန်အထီးရှိသမျှတို့ကိုထာဝရဘုရားအားယဇ်ပူဇော်ရမည်။ကိုယ်သားတို့တွင်သားဦးကိုရွေးရမည်ဟု ပြန်ဆိုရမည် ဤရာသည်လည်းတင်ဤလက္ခဏာတက်သည်တင်ဤမျက်စိကြားမှာတင်းကျပ်ဖြစ်ရမည်အကြောင်းမူကားသာရဖျားသည်အာကြီးသောလက်တော်ဖြင့်ငါတို့ကိုအဂရုပြည်မှနှုတ်ဆောင်တော်မူပြီဟု လူများတို့အားပြောဆိုလေ၏အငယ်၁၉မှ22ဤတွေလာသူတို့ကိုဖာရောဘီယံလွတ်သောနောက်ဖိလိတိပြည်ကိုလျှောက်သောလမ်းသည်ဖြောင်းတော်လဲ ထိုလမ်းဖြင့်ဘုရားသခင်ဆောင်တော်မမူအကြောင်းမူကားသူတို့သည်စစ်မှုကိုတွေ့မြင်သောအခါစိတ်ပြက်၍အဲဂုတ္တုပြည်သို့ပြန်ကောင်းပြန်ကြလိမ့်မည်ဟုသိတော်မူ၏ထိုကြောင့်ဘုရားသခင်သည်သူတို့ကိုအေဒုံပင်လယ်နားတောလမ်းဖြင့်ဝိုင်း၍ဆောင်တော်မူ၏ဤဒေလအမျိုးသားတို့သည်ခင်းကျင်းသောတက်အစဉ်တိုင်းအဲဂုတ္တုပြည်မှထွက်သွားကြ၏အထက်ကာလ၌ယောသက အကယ်စင်စစ်ဘုရားသခင်သည်တင်တို့ကိုအကြည့်ရှုကြွလာတော်မူမည်ကျွန်ုပ်အယိုးတို့ကိုဤအရမှယူသွားရမည်ဟု၍ဤပေလအမျိုးသားတို့ကိုကြက်ကြက်ကျိန်ဆိုစေသောကြောင့်သူ၏အယိုးတို့ကို မောရှေသည်မိမိ၌ယူဆောင်လေ၏တပန်းသူတို့သည် သူကုတ်အရမှထွက်သွား၍တောနာဧတံမြို့၌စခန်းချကြ၏ သူတို့သည်နေညတွားနိုင်အောင်ထာဝရဘုရားသည်နေ၌ကားလမ်းပြဖို့မိုးတိမ်တိုင်အားဖြင့်၎င်းည၌ကားအလင်းပေးဖို့မိတိုင်အားဖြင့်၎င်းသူတို့ရှိကကြွတော်မူ၏နေ့အချိန်၌မိုးတိမ်တိုင်ညအချိန်၌မိတိုင်ကို သူတို့ရှိမှ ရုပ်သိမ်းတော်မမူ